အခန်းကြီး33အငယ်1မှ6သူတစ်ပါးလူယူခြင်းကိုမခံဘဲလျက်လူယူတတ်သောသူ သူတစ်ပါးဖြစ်စည်းခြင်းကိုမခံဘဲလျက်ဖြစ်စည်းတတ်သောသူတင်းသည်အမင်္ဂလာရှိ၏တင်းသည် မလူမယူဘဲနေသောအခါလူယူခြင်းကိုခံရမည်ဖြစ်စည်း၍မောသောအခါပျက်စီးခြင်းသို့ ရောက်လိမ့်မည်အိုထာဝရဘုရားအကျွန်ုပ်တို့ကိုတနာတော်မူပါ အကျွန်ုပ်တို့သည်ကိုတော်ကိုမြော်လင့်ကြပါ၏။နံနက်တိုင်းအကျွန်ုပ်တို့၌ခွန်အားကိုပေးတော်မူပါ။အမှုရောက်သောအခါအကျွန်ုပ်တို့ကိုကယ်တင်တော်မူပါ။အလုံးအရင်း၏အသံကြောင့်လူစုတို့သည်ပြေးကြ၏။ထတော်မူသောအခါလူမျိုးတို့သည်အရပ်ရပ်ကွဲပြားကြ၏။သူတပါးတို့သည်သင်တို့၏ဥစ္စာကိုကျိုင်းကောင်သိမ်းယူသကဲ့သို့သိမ်းယူကြလိမ့်မည်။ကျိုင်းကောင်တို့သည် လူးလာပြေးသကဲ့သို့ သင်တို့၏ဥစ္စာပေါ်မှာလူလာပြေးကြလိမ့်မည်။သာရဘုရားသည်ချီးမြှောက်ခြင်းရှိတော်မူ၏။မြင့်သောအရ၌နေတော်မူ၏။ဇီးအုပ်မြို့ကိုတရားသဖြင့်ဆုံးဖြတ်ခြင်း၊ဖြောင့်မတ်စွာစီရင်ခြင်းနှင့် ပြည့်စေတော်မူ၏။ဉာဏ်နှင့်ပညာသည်သင်၏လက်ထက်၌တည်ကြည်ခြင်း၊မြဲမြံစွာကယ်တင်ခြင်းကို ဖြစ်စေလိမ့်မည်။သာရဘုရားကိုကြောက်ရွံ့ခြင်းသဘောသည်လည်းသင်၏ဗန္တာဖြစ်လိမ့်မည်။ အငယ်9မှ14သူရဲတို့သည် ပြင်၌အော်ဟစ်ကြ၏မိတ္တဟာယစကားကိုပြောသော တမန်တော်တို့သည် ပြင်းစွာငိုကြွေးကြ၏လမ်းမတို့သည်စိတ်ညံကြ၏လမ်းခီး၌တွာလာသောသူမရှိ ထိုမင်းသည်တစ္ဆာပြက်လေပြီမြို့များကိုလည်းပယ်လေ၏အဘယ်သူ၏မျက်နာကိုမမှတ်တတ်ပြည်တော်သည်ညူညင်၍အားလျော့၏လေဗနုန်တောသည်ရှက်ကြောက်၍နွမ်းရည်၏ ရှာယုံအရက်သည်တောကဲ့သို့ဖြစ်၏ဗာရှန်တောင်နှင့်ကရမေလတောင်သည်လှုပ်ရှား၏သာရဖျားမိန်တော်မူသည်ကားယခုငါထမည်ယခုချီးမြှောက်ခြင်းသို့ရောက်မည်ကိုကိုကိုချီးမြှောက်မည်တင်တို့သည် ဖွဲ့၍ကိုဝန်ဆောင်၍အမိုက်ကိုဖွားမြင်ရလိမ့်မည်တင်တို့စိတ်တော်သည်မိဖြစ်၍တင်တို့ကိုဖျက်ဆီးလိမ့်မည်လူများတို့သည်ထုံးကြောက်ကို ဖုတ်ကဲ့သို့၎င်း စူးပင်များကိုခုတ်၍မီးရှို့တကယ်သို့၎င်းဖြစ်ကြလိမ့်မည်ဝေးသောသူတို့ငါပြုသောအမှုကိုမှတ်ကြလော့နီးသောသူတို့ငါတကူကိုဝန်ခံကြလော့အပြစ်ရှိသောဇီးအုံမျိုးသားတို့သည်ကြောက်ကြ၏အာရမပြုသောသူတို့သည်ထိတ်လန့်ကြ၏ငါတို့တွင်အဘဲသူသည်လောင်သောမိထဲမှနေရမည်နီငါတို့တွင်အဘဲသူသည်ဟာဝရမိလောင်ခြင်းကိုခံလျက် နေရမည်နီအငယ်15မှ24တရားသဖြင့်ကြင်၍ဖြောင့်မတ်စွာ ပြောထပ်သောညင်းစေခြင်းအပြင်ရသောငွေကိုယွန်၍တစိုးကိုလည်းညင်းပယ်ထသော လူအသက်သက်ချင်းအမှုကို နားမခံအာဓမအမှုများကို မကြည့်မရှုသောသူသည် မြင့်သောအရ၌နေလိမ့်မည်ခိုင်ခန့်သောကြောက်မြို့၌ခိုလုံလိမ့်မည် ထိုသူအားအစာကိုအစဉ်ပေးရလိမ့်မည်တောက်ရည်လည်းမပြတ်ရတင်သည်ရှင်မြင်ဤတင့်တယ်ခြင်းအထရေတော်ကို ကိုမျက်စိနှင့်မြင်ရ၍ဝေးလာသောပြည်ကိုလည်းကြည်မြင်ရလိမ့်မည်တင်သည်ကြောက်လန့်ပွေသော အချင်းရာကို အောက်မေ့သောအခါစည်ရင်ယူသောသူသည်အဘယ်မှရှိသနည်းအခွန်ခံသောသူသည်အဘယ်မှရှိသနည်းပြအိုးတို့ကိုရေတွက်သောသူသည်အဘယ်မှရှိသနည်း ကြမ်းတမ်းသောလူမျိုး၊နားမဝင်နိုင်အောင်နက်နဲသောစကား၊နားမလည်နိုင်အောင်ခက်ခဲသောစကားကိုပြောသောလူမျိုးကိုသင်သည်မတွေ့မမြင်ရ။ငါတို့ပွဲခံရာမြို့၊ဇိအုန်မြို့ကိုကြည့်ရှုလော့။တိုင်တခုမျှမရွှေ့၊ကြိုးတခုမျှမပြတ်၊အလျှင်းမပျက်ရသောတဲတည်းဟူသောငြိမ်ဝပ်သောနေရာယေရုရှလင်မြို့ကို ကိုယ်မျက်စိနှင့်မြင်ရလိမ့်မည် ထိုမြို့တွင်ဘုံကြီးသောသာဝရဘုရားသည်ငါတို့၌ကျဲသောမြစ်များဆုံးရန်အရဖြစ်တော်မူလိမ့်မည်ထိုအရ၌တက်သောရဲလီအာကြီးသောသင်္ဘောစင်းမြမလျှောက်မတွားရအကြောင်းမူကားသာဝရဘုရားသည်ငါတို့၏တရားသူကြီးဖြစ်တော်မူ၏သာဝရဘုရားသည်ငါတို့၏ပညာတရားရှင် ဖြစ်တော်မူ၏သာဝရဘုရားသည်ငါတို့၏ရှင်ပြန်ဖြစ်၍ ငါတို့ကိုကယ်တင်တော်မူလိမ့်မည်။သင်ဤသင်မောရွက်ကြိုးများ ပြုတ်လျက်ရှိ၏။ရွက်တိုင်ကိုခိုင်ခန့်စွာမချီရွက်ကိုလည်းမဖြတ်နိုင်တို့ဖြစ်၍များစွာသောဥစ္စာကို လူယူဝေငှရ၏။ခြေစွန့်သောသူပင် လူယူရာဥစ္စာကို လူယူရ၏မြို့သားကလည်းငါနာသည်ဟု မဆိုရ ထိုမြို့၌နေသောသူတို့သည် အပြစ်ပြေရှင်းခြင်းသို့ရောက်ရကြလိမ့်မည်